တရားကတော့ခန္ဓာဖွင့်နေကြရအောင်နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝါတော ရဟတောသမ္မာသမ္ဗုဒ္ဓတ္တကန္နာစီစဉ်နဲ့ရဆရာတော်ဓမ္မ၅ပါးတိလာခံ ယူကြရန်ဖြစ်ပါတယ်။အဲအလုံးအောက်ကတာနဲ့ကြော်လိုက်ကြရအောင်။ဩကာတဩကာတဩကာတကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ်း ပါပြောင်းငြိမ်း၍အသက်ရွှေစွာ အနာမယ်၍ရံဘေးကင်းကြောင်းကာမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငါဘုရားယေရနာတရားယေရနာသံဃာယေရနာတိဟုသောယရနာမြတ်တုံးမဆရာသမားတို့ကိုအယိုအသေးလက်အုံမိုး၍ရှိခိုးပူဇော်ဘူးမျောမှန်လျှော့ကြောပါ၏ရှင်ဖျား ဘုံတော်နန္ဒဂန္ဓောနန္ဒညံတော်နန္ဒတကုတော်နန္ဒစัจ java လာကဘာမြေမိုးပြန်ပြန်ကြုံမြနန္ဒတကုတော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့တရားသံဃာယတနာအားယုံကြည်မြတ်နိုးလက်ဆောင်မိုး၍ရှိခိုးကြရမြတ်နိုးကြရပူဇော်ကြရသောဤကုသိုလ်ကောင်းမှုကံစေတနာဖြာဖြာတို့ကြောင့်မိမိတို့၏ကိုယ်တွင်ကိုယ်ပအိမ်တွင်အိမ်ပါလုံတွင်အလုပ်ပါ ခြံတွင်ခြံပါနှစ်ဌာနတို့၌ကြာရောက်ပြီးကြာရောက်ဆဲကြောက်လက်တံဖြစ်သောဘေးဆိုးရန်ဆိုးအန္တရာယ်ဆိုးယောဂါဆိုးမျိုးမျိုးတို့သည်ကင်းကွယ်ငြိမ်းပြောက်မကြောက်မြောက်ကြကုန်သည်ဖြစ်၍ကောင်းကျိုးချမ်းသာကြက်သည်မင်္ဂလာဖျားဖျားတို့နှင့်ပြေဝနိုင်ကြပါစေကုန်သတည်းကောင်းမြတ်သောဉာဏ်စီမံသမ ्या ကောင်းမြတ်သောလောကိုင်းမှန်သမ ्या တို့သည်တောက်တာတိုင်းဉာဏ်စီတိုင်းမှာဆက်မြတ်တော်ပြည့်စုံနိုင်ကြကုန်ပြည့်လျင်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 သီလံဒေထမေပန္တေဒုတိယံပိအဟံပန္တေတိတရဏေနတဟပြင်းစသီလံဓမ္မယာစာမိအနုကဟံကတ္တဝသီလံဒေထမေပန္တေတတိယံပိဟံပန္တေတိတရဏေနတဟပြင်းစသီလံဓမ္မယာစာမိအနုကဟံကတ္တဝသီလံဒေထမေပန္တေ ယမဝရာမိဓမ္ဝရေထာအာမဗန္ဒေဗရှင်ဖေယနမောတတဗကဝတော ရဟတောသမ္မာသမ္ဗုဒ္ဓရတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ နမောတတဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာဥရန္တရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိဒုတိယမိဓမ္မန္တရဏံကိသာမိဒုတိယမိသံဃန္တရဏံကိသာမိ ဒုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိတံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိတံဃံတရဏံကိစ္ဆာမိ တတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိတိတရဏဂမနံပတိပုံနံအမဗန္ဒေဗရှင်ဖျာပါဏာတိပါဒဝေရမဏိဒိဋ္ဌာဗရံသမာတိယာမိ ဘာနာတိဘာတာဝေရမဏိတိတ်ခါဝရံဓမာရိယာမိအဒိဏဒါနာဝေရမဏိတိတ်ခါဝရံဓမာရိယာမိအဒိဏဒါနာဝေရမဏိတိတ်ခါဝရံဓမာရိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိတ်ခါဝရံဓမာရိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိတ်ခါဝရံဓမာရိယာမိမှုသာဝါရာဝေရမဏိတိတ်ခါဝရံဓမာရိယာမိ မူရာဝါရာဝေရမဏိတိခါဝရံဓမ္မာရိယာမိသူရာမေရယမေသာဗမာဒာဌာနာဝေရမဏိတိခါဝရံဓမ္မာရိယာမိသူရာမေရယမေသာဗမာဒာဌာနာဝေရမဏိတိခါဝရံဓမ္မာရိယာမိဣဒံမေတိလံဣဒံမေတိလံအတဝခယံအတဝခယံဝဟံဟောတု ဝဟန်ဟောတုဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတနိဗ္ဗာနတသစ္စယောသစ္စယောဟောတုဟောတုဣတရဏေနာသာပိသတိလံဓမ္မန္တာရုခံကတောအပမဒေနအတံပါဒေထာအမဗန္ဒေပါရှင်ဖေဟာ အဲဦးဇင်းတို့ရသမျက်နာမေတ္တာဖို့သစ္စာပြု လုပ်ပြီးမှဦးဇင်းတို့တရားထိုင်မှမယ်နော်အလုံးရသမျက်နာ စုပေါင်းပြီးတော့ဦးဇင်းတို့ရှိတဲ့အားတွေနဲ့ကမ္ဘာလောကကြီးငြိမ်းချမ်းကြဖို့အလုံးသောဒုနာမြမတ္တဝါပေါင်းနေ CFP အလုံးမှလွတ်မြောက်ဖို့လို့ရည်မှန်းပြီးတော့စုပေါင်းပြီးတော့ဦးဇင်းတို့မေတ္တာအားတွေနဲ့မေတ္တာပို့ကြရအောင်နော်ဦးဇင်းတို့ တယောက်တည်းအားထက်စူပေါင်းအားကပိုပြီးတော့အားကောင်းတယ်ဦးဇင်းတို့ငယ်တုန်းကအမရဗုဒ္ဓမဟာကန္တာယုမှာတရင်သုံးတော့ကတန်ဃာတော်1500နေ့တိုင်းမနဲ့မိုးလင်းရင်ဦးဇင်းတို့စူပေါင်းပြီးတော့အကုန်လုံးနေတိုင်းမေတ္တာပို့ရတာမေတ္တာပို့ရတဲ့အခါကျတော့နိုင်ငံတော်လူကြီးတွေလာကြရင်အမြဲတမ်းလျှောက်တာကြားရတယ် ဒီเจ้าကြီးတဲ့ဝင်လိုက်ရင်ဖះစိန်အေးမြပြီးတော့တခါတည်းကိုစိတ်တွေကိုငြိမ့်အေးသွားတာဘလို့ခံစားမှုမှကိုတခါမှမရဘူးတဲ့ခံစားမှုတွေရပါတယ်ဖះနဲ့ခဏခဏလျှောက်တာကြားဘူးတယ်နောက်တော့မှကိုကိုနှိုက်ပြန်ပြီးတော့ခီးထွက်ပြီးနှစ်လလောက်ခီးထွက်ရနေပြန်ဝင်လိုက်တော့မှအဲ့ဒီဓာတ်ရတော့မှဩဒါကြောင့်သူတို့ပြောတာဝို့လို့ မေတ္တာရဲ့အငြိမ့်ဓာတ်အေးဓာတ်ကတခါတည်းကိုစိတ်ပြီးကိုအေးပြီးကိုသွားတယ်ဒါကြောင့်မို့တယောက်အားထက်အများအားနဲ့လောက်ရင်ဦးဇင်းတို့ပို့ပြီးတော့မေတ္တာဓာတ်တရားပို့ကောင်းပါတယ်အဲဒါကြောင့်ဦးဇင်းတို့အခုလိုစုပေါင်းကြတဲ့အချိန်ခဘာရရကနေအခုဩစတြေးလျအမေရိက နော်ပြည်တွင်းဟိုမြန်မာပြည်ရောအားလုံးကပြည်တွင်းပြည်ပအားလုံးကနေမှစုပေါင်းပြီးတော့ဒါမေတ္တာလေးတွေပို့ပြီးမှသစ္စာပြုပြီးမှဦးဇင်းတို့တရားထိုင်ကြမယ် ရေရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနောက်ယ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ တောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေစေရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ မြောက်ရ၌ရှိသောအနန္တစัจ java လာ အနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရှေတောင်တောင်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ နောင်မြောက်ထောင်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေသောတာခတ်သိမ့်ငြိမ်ကြပါစေစင်ရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ရေမြောက်တောင်ယာ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေ သောတာခတ်သိမ့်ငြိမ်ကြပါစေစေရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အနောက်တောင်တောင်ရ၌ရှိသောအနန္တစัจ java လာ အနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေစင်ရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအောင်ရ၌ရှိသော ထဝွန်ပြင်အနန္တစัจ java လာအဘေဘုံသာ အနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အထေရ၌ရှိသော ထဝွန်ညင်အနန္တစัจ java လာအနန္တနပြမတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေစင်ရခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ သမ္မုတ်တေအထာဝီပင်္စာဒွါရတေသသဟတကေပင်္စသတ္တသဟတာနိနမာမိတိရတမဟံအဘဂဝါလုကာဂင်္ဂအနန္တာနေဗုဒ္ဓဇိနာတေတံဓမ္မင်္စာတံငင်္စာအရရေနာနမမဟံ နမကာရာနုဘာဝေနာ ဟိတဝါသဗေဥပတဝေအနေကအန္တရာယာပိဝိနာတံတုအတိတတော်တိရသမိန်တေဗုဒ္ဓသေထော သာရိဗုဒ္ဓောသာဒကိနေဝါမအံသေးမောက္ကလာနောပုရတောပိတိကတယပစ္စည်းမေတဝအာနန္ဒောစတုဋ္ဌိတာခိနာတဝါ တမန္တာလောကပါလာစအိန္ဒာဒေဝသဗျမကာဧတေတံအ ानु ဘာဝေနတဗေဗယာဥပတဝါအနေကအန္တရာယာပိဝိနတန္တုအတေတတောတိရသမိန်တေဗုဒ္ဓသေထောတာရိပုတ္တောသဒက္ခိနေဝါမအန္တိမောက္ကလာနောပုရတောပိဋကတယံ ပစ္စည်းမေတဝအာနန္ဒောစတုဒိတာခိနာတဝသမန္တာလောကပါလာစအိန္ဒာဒေဝသပြမကာဣတေတံအနုဘာဝေနသဗ္ဗေပိယဥပတဝါအနေကအန္တရာယာပိဝိနတန္တုအတေတတောအထာဏမေတံဘိခဝေအနဝကသောယံပရုပကမေနတထာဂတံဇီဝိတာဝရောပေယ အနုပကမေနာဘိခဝေတထာဂတာပရိနိဗ္ဗာယတိဣတေနာသစ္စာဝိဇေနာတုထိတေဟောတုတဗရာဣတေနာသစ္စာဝိဇေနာတုထိတေဟောတုတဗရာဣတေနာသစ္စာဝိဇေနာတုထိတေဟောတုတဗရာခင်္ဃဝါလူသဇုမကပွင့်တော်မူကြကုန်သောသုသောဖျက်ရှင်ကိုရောမြတ်ပေါင်းတို့၏ ကြည်မြလာစွာသော မေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေတံဖိုလေတံနိဗ္ဗာန်ပရိယစေတံတော်တရားတော်များပေါင်းတို့ကိုယ်တော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှင်ဖောတန်ဃာတော်အရှင်ကောင်း ရှင်မြတ်ပေါင်းတို့ကြည်မြလာစွာသော မေတ္တာတော်သစ္စာတော်တကုဒေဇောအာနုဘောအလုံးတို့ကြောင့်၎င်း ယံကေစီဝိတံဣရဝါဟုတဝါတကေတုဝါယယတနံပဏိတံနာနောတမအဋ္ဌိတထာဂဒေနဣဒံမိဗုဒ္ဓေယတနံပဏိတံဣဒေနသစ္စေနသူဝတိဟောတုဤလူပြည်လောကနဲ့၎င်းနတ်ပြည်တို့နဲ့၎င်းနဂါပြည်ကလုံးပြည်တို့နဲ့၎င်းစัจ java လာအသင်္ချေနန္ဒအနန္တလောကရကြီးတကလုံးတွင်၌ဖះယရဏထေသာလုံးမြင်မြတ်သောယရဏသည်မရှိဖះယရဏသည်သာလျှင် ဤစัจ java လာလောကရကြီးတက္ခုလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ယရဏသုပရိယဒေသနာတော်၌ဤသစ္စာကိုပြုခဲ့ပါ၏ထိုမှန်ကန်စွာစွာခဲ့သော သစ္စာစကားတော်တို့၏တကုတေသောအာနုဘော်တို့ကြောင့်ဝေသာလီပြည်မှကကြီးသုံးပါးပေမှဆက်ရောက်၍နေကြကုန်သောတတ္တဝါပေါင်းတို့သည်ကကြီးသုံးပါးပေမှလွတ်မြောက်တော်မူကြပါကုန်၏ ဒေါမန်ကစွာစွာကသောသစ္စာတရားတော်တို့ဤတကုတ်တေသောအာနုဘောတို့ကြောင့်၎င်းယတောဟံပကိနေရရိယယာဇာတိယဇာတောနာဘိဇာနာဘိသစ္စိသပါဏံဇီဝိတဝရောပေယတေနာသစ္စေနာသုတိတေဟောတုသုတိကဝတာအရှင်အင်္ဂုလိမာလာမထေမြတ်ကြီးသည်မိမဘွားနိုင်သောမျိုးသမီးကိုတွေ့တဲ့အခါ၌ ရှင်နမငါသည်ယဟန်ပြုပြီးသည့်အချိန်မှစ၍သူတစ်ပါးသက်ကိုသေးသေးလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါထိုမှန်ကန်စွာစွာခဲ့သောတစ္ဆာစကားကြောင့်အသင်နှမသည်ချမ်းသာပါစေတည်းဟုအရှင်အင်ခုလီမာလာမထေမြတ်ကြီးတစ္ဆာပြုခဲ့သောကြောင့်အမျိုးသမီးသည်ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်စွာစွာခဲ့သောတစ္ဆာတရားတော်တို့တကုတေသော အာနုဘော်တို့ကြောင့်၎င်း ရသော်ဘုရားရှင်ကိုရောမြတ်ကြီးသည်ဒေဝဗုဒ္ဓမံကိလေသာမံခန္ဓာမံမေစုမံပိသင်္ကာရမံတိဟုသောမံငါးပါးကိုအောင်မြင်တော်မူခဲ့ပါ၏ဘောဝေနိဝါဒနုတ္တတိညာဒိဗဇကုညာအတဝခယညာဆိုတဲ့ဉာဏ်တော်ပေါင်းကိုလည်းဆရာမကူတရားမူဉာဏ်ဖြင့်မိမိလိုလိုထွတ်ထွေသိတော်မူခဲ့ပါ၏ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဒီဟုသောသစ္စာလေးပါးမြတ်တရားကိုကိုယ်ပိုင်ထွတ်ထွေသိတော်မူခဲ့ပါ၏ အရဟံသဘဂဝါဆုံးကိုးပါသောဂုံတော်တို့နဲ့လည်းပြည့်စုံတော်မူပါပေ၏ထိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အပေါ်၌ဖရာတပည့်တော်ဤယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဗျာထိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအပေါ်၌ဖရာတပည့်တော်ဤယုံကြည်ကိုတရားတရားတော်များပေါင်းတို့ဤအပေါ်၌ဖရာတပည့်တော်ဤယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဗျာဘုရားရှင်ကိုရောမြတ်ကြီးစုစုတော်ဤတပည့်တော်ကဖြစ်တော်မူကြကုန်သော အရိယာရှိဖို့တန်ခါတော်ရှင်ကောင်းရှင်မြတ်ပေါင်းတို့ဤပေါ်၌ဖရာတပည့်တို့ဤယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာထိုမှန်ကန်စွာစွာခက်သောတစ္ဆာတရားတော်တို့ဤတကုတေသောအာနုဘော်တို့နှင့်ယခုဖရာတရားတန်ခါယတနာမြတ်သုံးပါးတို့ဤကြည်မြလားစွာသောမေတ္တာတော်တစ္ဆာတော်တကုတေသောအာနုဘော်အလုံးတို့ကြောင့် ယခုရှင်းမောင်၌ရှိနေကြကုန်သောအလုံးသောအမျိုးကောင်းသားအမျိုးကောင်းသမီးနှင့်မိသားစုအပေါင်းသူတော်ကောင်းတို့၏ကိုတွင်ကိုပအိမ်တွင်အိမ်ပအလုံးတွင်အလုံးပခြံတွင်ခြံပနှထာနာတို့၌၎င်းအမေရိကန်တိုက်ကြီးတိုင်းလုံးမှာရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်တကွအလုံးသောလူနတ်ပြမတတ္တဝါအပေါင်းတို့၏ကိုတွင်ကိုပအိမ်တွင်အိမ်ပနှထာနာတို့၌၎င်းဤဩစတြေးလျနိုင်ငံမြန်မာနိုင်ငံစင်ကာပူနိုင်ငံနှင့်ကမ္ဘာရရမှာရှိကြကုန်သောကမ္ဘာသူကမ္ဘာသား လူနာဗျမသတ္တဝါအလုံးနဲ့တဝါအလုံးသောစัจ java လာအသင်္ချေနန္ဒနာရှိကြကုန်သောအလုံးသောလူနာဗျမသတ္တဝါအပေါင်းအလုံးတို့ဤကိုယ်တွင်ကိုယ်ပါအိမ်တွင် အိမ်ပါအလုံးတွင် အလုံးပါခြံတွင်ခြံပါနထာနာတို့၌ကြာရောက်ပြေးကြာရောက်ဆဲကြာရောက်လက်တန်းဖြစ်သောဘေးဆိုးရန်ဆိုးအန္တရာယ်ဆိုးယောဂါဆိုးအမျိုးမျိုးတို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်သည်ဖြစ်၍ကောင်းကျိုးချမ်းသာကြက်သည့်မင်္ဂလာဖျားဖျားတို့၌ပြည့်ဝနိုင်ကြပါစေကုန်သတည်း ကောင်းမြတ်သောကြံစီမှန်သမျှကောင်းမြတ်သောလုပ်ကိုင်းမှန်သမျှတို့သည်တောင်းတတိုင်းကြံစီတိုင်းမဆိုင်မတွားပြည့်စုံနိုင်ကြပါစေကုန်သတည်းရသော်ဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးမိမိတို့တသွန်သမျှထောက်ပံ့လှူဒါန်းရသောဒါနအကုသိုလ်သောတိယသောသီလကုသိုလ်ကြောသားမျိုးပွားများတော်သောဘာဝနာကုသိုလ်တို့၏တကုတ်တေသောအမှုဘော်တို့ကြောင့်လောကုတ္တရာမှောင်များပြသောဝိဇ္ဇာမှောင်ခွင့်၍သစ္စာလေးပါမြတ်တရားကိုထွတ်ထွေသိနိုင်ကြပါစေ။ ဒါနာသီလသမထဝိပဿနာတရားတို့ကိုတသင်နဲ့တသိမြင့်တဲ့ရင်အောင်တသင်နဲ့တသိမြင့်တဲ့မြေအောင်ကျင့်ကြံကြိုးကိုပွားများတို့နိုင်ကြပါသည်လောကုတ္တရာဉာဏ်လင်းကိုမြန်သောရရှိနိုင်ကြပါသည်လောကီအမောင်များဖြစ်သောနေစင်ရခြင်းအစာစင်ရခြင်းယာတုဌာနရာသီတဥသာလျောပဉ္စံကျွေရသစ်ပင်ပြည့်စည်ခြင်းမလိုမုန်းတာသူရှိခြင်းမကောင်းတဲ့ကြောသောခြင်း အနာဇောယောဂါဇောမျိုးမျိုးတို့ကရောက်ခြင်းအစရှိတဲ့ဘေဥပယံတဲ့တွယ်တွယ်တို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်ပြီလျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုးထွေးတရားတော်အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖေယ။အားလုံးပဋိကလေးယူလိုက်ကြရအောင်။ကဲလိုက်ဆိုကြကမ္မထာနာမေကမ္မထာနာမေဗန္တိဗန္တိဒေထာဒေထာတန္တာရာတန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတော မောဇနာထာယမောဇနာထာယ ဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထဒေထ တန္တာရတန္တာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဒနာထာယမောစနာထာယတတိယံပိတတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထာဒေထာတန္တာရတန္တာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဒနာထာယမောစနာထာယ ဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမောမြတ်ဖုံးမောကြီးညိုလူရန်ပါဤဖရာကြီးညိုလူရန်ပါဤဖရာတရားမှရေတရားမှရေတထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာဆရာသမားဆရာဓမ္မအရိယာများကိုအရိယာများကိုယမမိသမျှ ပြမှားမိသမျှတောင်းပန်တာတောင်းပန်တာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာအာပြုသမျှအာပြုသမျှ ยาละโทโทยาละโทโทอีกุโสติอีกุโดติมัพโพนิพพานมัพโพนิพพานย่อหลวยยังย่อหลวยยังอเมียนเจตุပြုပါစေตรีอเมียนเจตุပြုပါစေตรีตัตตะโลกะตัตตะโลกะရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလ မြာလာပေါင်းစုမြာလာပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေပေငါဝေတိပေငါဝေတိမသွေမုတ်ချရစေတည်းမတွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာယသတ္တဝါတို့မြတ်တ္တဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လိုတိုင်းရာ၍လိုတိုင်းရာ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်အေးရွှင်လန်းကြပါစေတည်းငြိမ်အေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေတော်သေလေဓမ္မတာသေလေဓမ္မတာအာမနာအာမနာမြန်စွာတရားရှာမှပါတကားမြန်စွာတရားရှာမှပါတကားမြန်စွာတရားရှုမှပါတကားမြန်စွာတရားရှုမှပါတကားသာဓုသာဓုသာဓု ဟုတ်တရားထိုင်ညမယ်ဆိုတော့ဥစဉ်တို့ဒကာတော်မတွေမနေ့ကဟိုဘက်မှာဓကမထမ်းနဲ့စပြီးတော့ထိုင်တဲ့အတိုင်းပဲဒီနေ့လဲအဲ့ဒီတိုင်းလေးနည်းနည်းဥစဉ်ထိုင်နေကြပါတယ်ဓကမထမ်းကနည်းနည်းလေးရှုထပ်သွားပြီဆိုရင်ဒကာတော်မတွေအတွက်အရန်ကိုလွယ်ကူသွားမှာမို့ပါနော် အဲအကြောင်းမို့အခုအလုံးဣရိယာပုတ်ပြင်ပါဣရိယာပုတ်စိတ်တိုင်းကြအောင်ပြင် ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်းခါကြီးတွေစံမထားပါနဲ့ပုံမှန်တိုင်းပဲနေမြဲတိုင်းထားမြဲတိုင်းလေးပဲထိုင်ခေါင်းကနေပြီးတော့ဒီကိုယ်လုံးစစ်ကြည့်ခေါင်းကြောတွေလက်ဝင်းကြောတွေတောင့်နေတာတင်းနေတာရှိရင်အကုန်လုံးဖြေချလျှော့ချစိတ်စောအလီနေအကုန်ချလိုက်စိတ်ကခန္ဓာကြီးကိုဆောင်းထားတာတွေမရှိသေးနဲ့ညှက်လည်းမထားနဲ့ချုပ်လည်းမထားနဲ့ ညှက်ထားတာချုပ်ထားတာဘာတစ်ခုမှမရှိသေးနဲ့ရုပ်တရားဖောက်ပြန်တဲ့ရုပ်ရဲ့သဘောတွေကိုမြင်ဖို့ရအတွက်ဦးဇင်းတို့တမာတိနည်းနည်းလိုပါတယ်အဲဒါကြောင့်မို့မနေ့ကအခြေခံစပြီးတော့ရှုနိုင်တဲ့ယောဂီများစတွေ့လာပြီဆိုတော့ကျန်တဲ့ယောဂီများလည်းပဲအခု မကြခင် တဖြည်းဖြည်းချင်းတွေ့သွားအောင်အဲ့တော့ဆက်စားခြင်းတော့နာသီဝလေးမှာပဲလေးလေးသူ့သဘာဝလေးလေးပဲဝင်ရင် ဝင်တာတိထွက်ရင်ထွက်တာတိပုံမှန်လေးလေးကိုပဲသူ့အနဲ့သူ ဝင်တိုင်းတိထွက်တိုင်းတိရှုပါရှုပေးပါဝါယောဓာတ်ဆိုတဲ့ဒီနာသီဝလေးမှာလေးလေးသူ့အသူတိုးပြီးဝင်လာတာ ပြီးရင်အဲ့ဒီနာသီဝလေးမှာထိပြီးပြန်ပြီးထွက်သွားတာလေးကိုပဲတတိထားပေးစိတ်ကလေးတီးနေအောင်လို့ငြိမ့်နေအောင်လို့ကိုယ့်ရဲ့စိတ်ကလေးတီးတီးငြိမ်ငြိမ်လေးနဲ့စိတ်တည်ငြိမ်မှပရမယုံနံတွေကို ပိုင်းခြားပြီးတော့ကြည့်လို့ရမှာတည်ကြည်တဲ့တမာတိမရှိရင်ဘာမှပိုင်းပိုင်းခြားခြားမမြင်နိုင်ဘူး အရှုခံဆိုတာဒီယုတ်နဲ့နာအရှုခံဖြစ်တဲ့ယုတ်တရားတွေနံတရားတွေကို ပေါ်လွင်ခြင်းနဲ့သိခြင်းနဲ့ယောဂီသည်တမာဟိတောဘိခွေယထာဘူတံပဇာနာတိဆိုတဲ့အတိုင်းတမာတိကိုရအောင်လုပ်ရမယ်တမာတိပွားများခြင်းအကျိုးတရားတွေအခုရုပ်တွေတရရိပ်တဖွာဖွာနဲ့ဖောက်ပြန်ခြင်းကိုမမြင်ရတာ တမာတိမရှိလို့ဆိုအခုတမာတိကိုရအောင်ထူထောင်ကြည့်မယ်။နာဘီဝါလေးမှာလေလေဝင်ရင်ဝင်တိုင်းတိထွက်ရင်ထွက်တိုင်းတိမတိပဲနဲ့မဝင်စေနဲ့မတိပဲနဲ့မထွက်ပါစေနဲ့။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 စိတ်ကိုလွတ်ထွက်မသွားသေးနဲ့စိတ်မှာတတိကနိုင်အောင်ကြိုးစားပေးပါနာသီဝါမှလေးလေးဝင်ရင်ဝင်နေသည့်ထွက်ရင်ထွက်တယ်သည့်ရိမ်ငြိမ်အေးအေးလေးနဲ့နာသီဝါလေးလေးဝင်လိုက် ထွက်လိုက်ဝင်လိုက်ထွက်လိုက်ငြိမ်အေးပြီးတော့ဝင်နေအောင်လေအသာလေးတတိထားပြီးတော့ကြည့် စိတ်ကိုဖန်လို့ဓမ္မတိလေးတည်ငြိမ်တဲ့ယောဂီများကငယ်တဲ့နေရာလောက်ကိုအာယုံမှန်းပြီးတော့စိတ်ကိုပြောင်းပြီးရှုကြည့်ပါခေါင်းရဲ့အထက်ငယ်တဲ့နေရာလောက်လေးကိုဒါလေးစိတ်လေးတင်ထားကြည့်အဲ့ဒီနားလေးမှာ ပူတဲ့သဘော တောင့်တဲ့သဘောတင်းလာတဲ့သဘောကြက်လာတဲ့သဘောသဘောလေးတမျိုးမျိုးလေးသူ့သဘောသူ ပြလာအောင်ထိစိတ်ကိုစူးစိုက်ပြီးတော့တင်ပြီးကြည့် တမာရီအားကောင်းလာရင်ခဏရလာလိမ့်မယ်ကောင်းလေးနေရာလေးမှာဒါလေးတင်ပြီးကြည်ထားကြက်လာတာလေးတွေတင်းလာတာလေးတွေတောင့်လာတာလေးတွေအမျိုးမျိုးရွာရွာဖြစ်ချင်းဖြစ်လာမယ်မောမောလေးတွေဖြစ်ချင်းဖြစ်လာမယ်အဲ့ဒါတမာရီလေးနဲ့သေးသေးချာချာလေးစိတ်ကိုဘေးဘဲမှမသွားအောင်ဒါလေးအဲ့နားလေးမှာတင်ပြီးတတိလေးနဲ့ထားပြီးကြည်နေ ဒီထားပြီးကြည့်စိတ်ကိုဖေးတာမသွားသေးနဲ့သေးသေးချာချာလေးနာဒီဝပြန်ကပ်ရင်အဲ့နာလေးခေါင်းပေါ်ပဲရအောင်စိတ်ကိုပြောင်းပြီးတော့တင်ကြည့်တင်းကြည့်ရင်းနဲ့သူကသူတင်းလာတာသူကသူကြက်ကြက်ကြက်ကြက်ပြီးတော့လာတာအမျိုးမျိုးတစ်မျိုးမဟုတ်တစ်မျိုးလေးအဲ့လက္ခဏာလေးတွေ့ရလိမ့်မယ် ဒါ၄ပါးရဲ့ဖောက်ပြန်တဲ့သဘာဝလက္ခဏာလေးမြင်အောင်ကြည့် ကြိုးစားကြိုးစားပြီးတင်းကြည့်စိတ်ကိုငယ်တဲ့နေရာလေးမှာတတိလေးကြက်ကြက်လေးတာတတိထားသူကသူဒါသဘာဝတစ်မျိုးမျိုးပေါ်လာပါလိမ့်တင်းပြီးတော့ကြက်ပြီးတော့ဖြစ်ခြင်းလည်းဖြစ်လာမယ်ရွာရွာရွာရွာလေးတွေပေါ်ရင်လည်းပေါ်လာမယ်ဒါမှမဟုတ်နှစ်ဖူးတွေခေါင်းတွေပတ်ချလှည့်ပြီးတင်းကြက်လာတာလည်းဖြစ်ခြင်းဖြစ်လာလိမ့်မယ်စိတ်ကအဲ့ဒီဘက်ကိုစူးစီးပြီးတော့ကြည့်တဲ့အခါကျတော့ကြည့်လိုက်တဲ့ ငယ်တဲ့နေရာမှာမတွေ့ပဲနဲ့ဘေးပတ်ဝန်းကျင်ကတင်းကြက်လာရင်လည်းအဲ့ဒီတင်းလာတဲ့ကြက်လာတဲ့သဘောလေးကိုတတိထားပြီးတော့ကြည့်ငယ်တဲ့နေရာပေါ်ရင်လည်းငယ်တဲ့နေရာလေးတတိထားအဲ့ဒီကနေဘေးကိုဖြန့်ကြည့်လို့ရရင်ကိုယ့်အကူအသာလေးဖြန့်ဖြန့်ကြည့်ကြည့်လို့ရှေ့မသွားဘူးဆိုရင်အဲ့နာလေးမှာပဲသူ့ရဲ့ပေါ်နေတာလေးပေါ်တတိကိုကတ်ထားလိုက်တင်းလာတာလေးတွေရွာရွာလေးတွေမောမောလေးတွေပူတာလေးတွေ အဲ့ဒါလေးဒီတစ်မျိုးမဟုတ်တစ်မျိုးတယောက်နဲ့တယောက်လည်းတူမှာမဟုတ်အဲ့တေသောတက်ရဲ့လောင်ကျွမ်းနေတဲ့သဘောတွေမြင်တဲ့ပုံကရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဖြစ်လာတာဝါရောတက်ရဲ့တွန်းကန်တဲ့သဘောတွေပေါ်လာတဲ့ပုံကရောရောရောရောရောရောရောရောနဲ့ပိုးကောင်လေးတက်လာသလိုဖြစ်လာတာပထဝီဓာတ်ရဲ့သဘောပေါ်တဲ့ပုံကိုကြတော့တင်းလာတယ်ကြက်လာတယ်ပုံခဲလာသလိုဖြစ်လာတယ်ဒါပထဝီဓာတ်ရဲ့သဘောအဲ့ဒီဖုထဘဓာတ်၃ခု တမျိုးမဟုတ်တမျိုးပေါ်လာမယ်အဲပေါ်လာရင်အဲ့ဒါတဘာဝဓာတ်ကိုမြင်ပြီအဲ့ဒီဓာတ်ကနေမှစပြီးတော့လိုက်မှာမို့သေးသေးချာတတိလေးထားကြည့်မြင်အောင်ကြည့်ထင်အောင်ကြည့်တတိထားကြည့် စိတ်ကိုဘေးမပြန့်စေနဲ့နော်တတိထားပြီးသေးသေးချာချာလေးစောင့်ကြည့်ရုပ်ကမ္မထာအရန်ပေါ်လွင်လွယ်တာဒါတမာရီလေးနည်းသေးလို့အစာပိုင်းလေးပေါ်လွင်သွားပြီဆိုနောက်ပိုင်းဆက်တိုက်လိုက်ပြီးတော့ရှုသွားရင်တရားဘယ်မှာမှရှားနေတယ်မလို့တော့ကိုယ်ဒီခန္ဓာကိုယ်ရှားကိုယ်အိမ်တွင်းမှာထိုင်ရင်လျှောင်းရင်ကြိုက်တဲ့အချိန်ကို ရှုလို့ရသွားအောင်လို့ကြိုးစားပြီးတော့ဒီဓကမထန်လေးမြေအောင်ရှုကြည့် စွာဘုရားသာတော်ရဟုလာဒီကမ္မထံမပေးခဲ့တာဒီဓကမ္မထံကနေမှအစရှုခိုင်းတာမြတ်စွာဘုရားကိုတော်တိုင်ရှုကြည့်မြင်အောင်ကြည့်ဒါလေးပါးရဲ့သဘောတွေခန္ဓာကြီးတဲ့ကိုတယုံယုံတရိပ်ရိပ်တရွရွနဲ့ဒီကိုယ်လုံးကို မြင်လို့ရသည့်အဆင့်ထိအောင် စိတ်ကိုပေးမရောက်စေနဲ့အိမ်ငယ်တဲ့နေရာလေးမှာပဲသင်စရာစူးစိုက်ပြီးတင်ပြီးကြည့်ပါ တတိထားကြည်ပါဓာတ်လေးပါးတွေပေါ်အောင်တတိထားတွေးပြီးမျောမနေပါစေနဲ့စိတ်ကဟိုရောက်ဒီရောက်ရောက်လို့ဘလို့မှနရိပ်ပေါ်မှာတင်လို့ကြည်လို့မရရင်နှာသီးဝါလေးမှာဝင်တိုင်းသည့်ထွက်တိုင်းသည့်တမာရီကိုပြန်မွေးနှာသီးဝါမှာဝင်တိုင်းသည့်ထွက်တိုင်းသည့်ကြည်နိုင်တဲ့ပုံကတော့မြင်ပြီဆိုရင်ဒါလိုက်စတာကြည်နေဘာသူအဲ့ဒီတင်လာတာလေး တောင်လာတာလေးတွေကြက်လာတာလေးတွေအဲ့ဒီပေါ်တဲ့နေရာလေးကနေဘေးကိုဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့လိုက်ကြည့်ကြက်ကြက်ကြက်ကြက်လာတာလေးတွေတင်းတင်းလာတာလေးတွေပူလာတာလေးတွေဒါလေးပါးရဲ့သဘောတွေပေါ်လာရင် ပေါ်လာတဲ့နေရာနေမှာဘေးဖြန့်ကြည့်ခေါင်းတစ်ခေါင်းလုံးကြည့်ရရင်တစ်ခေါင်းလုံးထိမြင်အောင်ကြည့်ပေါ်တဲ့နေရာနေပြီးတော့တင်းလာတာလားကြက်လာတာလားပူလာတာလား အဲ့ဒီပူလာတဲ့သဘောလေးတွေကြက်လာတဲ့သဘောလေးတွေတင်းလာတဲ့သဘောလေးတွေအဲ့သဘောလေးတွေကိုစောင့်ကြည့်ရင်အောင်ကြည့် စိတ်ကိုသေချာလေးစူးစိုက်ပြီးတော့ကြည့်ကြည့်နေတဲ့အချိန်နှာသီးဝလွတ်ထားလိုက်ဘောမှာကြည်ရင်လည်းဘလို့မှကြည့်လို့မရလို့စိတ်ကအရန်ပြန့်လွင့်နေရင်နှာသီးဝပြန်ကတ်လို့ပြောတာကြည့်နိုင်ရင်တော့စူးစိုက်ပြီးတော့အဲခေါင်းနေပတ်ချလှဲ့တာကြည့်အထက်ကနေကြည့်ဘေးကနေကြည့်မျိုးမျိုးစိတ်ကိုစိတ်နဲ့အမျိုးမျိုးတာကြည့်ပလိုက် တနည်းမဟုတ်တနည်းနဲ့သူကနဲ့သူတင်းလာတာလေးတွေရှက်လာတာလေးတွေတောင့်လာတာလေးတွေတမျိုးပြီးတမျိုးပေါ်လာလိမ့်မယ်တိုက်ရဲ့သဘာဝကိုရအောင်မြင်အောင်ကြည့်စူးစိုက်ပြီးတော့ ဓာတုံးဓာခဲကြီးပဲရှိတယ်သူသဘောသူဓာသဘောဓာဆောင်နေတာကိုသိလာအောင်ဒါသိပြီးလိုက်သွားရင်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမဟုတ်ဘူးဓာသဘောဓာပဲရှိတယ်ဆိုတာကိုယ်တိုင်မြင်ကိုယ်တိုင်သိလာလိမ့်မယ် ဒီထားပါငယ်တဲ့နေရာခေါင်းနေရာတွေကိုကြည့်ကြည့်လို့ရတဲ့နေရာငယ်တဲ့နေရာလေးကနေပြီးစတွေ့တဲ့ယောဂီများလည်းအဲ့ဒီနာနေမှကြည့်ကြည့်လိုက်ရင်ကြည့်လိုက်ရင်လည်း तू ကဘေးပြန့်ပြန့်ပြန့်ပြန့်ပြန့်ပြန့်သွားလိုက်မယ်ဖြာပြီးဆင်းလာသလိုပဲ တတိထားစိတ်ကိုမလွင်သေးနဲ့မြရိနေရာလေးဟိုတာတတိထားရောလည်းမသွားသေးနဲ့ငိုက်လည်းမသွားသေးနဲ့တတိထားပြီးတော့အဲ့ဒီငယ်ရိနဲ့ဥကောင်းနေရာတွေကိုတည်တည်ချာချာစူးစိုက်ပြီးတော့ကြည်နေကြည်ရင်ကြည်ရင်ကြည်ရင်တင်းလာတာတွေကြက်လာတာတွေပူလာတာတွေတမျိုးမျိုးမြင်အောင်ကြည့်ပေါ်အောင်ကြည့်စိတ်ကိုဖေးမလွင့်သေးနဲ့ငါမရသေးလို့ လက်လျှော့မယ်လို့မလုံးနဲ့ခဏပဲအစာပိုင်းလေးပေါ်အောင်ကြီးတတ်ဖို့ပဲလိုတာနောက်ကြိမ်အရန်လွယ်သွားလိမ့်မယ်ဆွဲမလျှော့နဲ့တမာဒီလေးမှုမှုပြီးစိတ်လေးငြိမ်ပြီးအေးနေအောင်ထားပြီးတော့မှကြည့်သူ့ရဲ့ခန္ဓာကြီးကတရိပ်ရိပ်တဖွာဖွာတရွရွတမွားမွားနဲ့တယုံယုံနဲ့ဖြစ်ပြက်နေတာအဲ့ဒါကတမာတိမရှိလို့မမြင်တာဒါမို့မြတ်စွာဘုရားတမာဟိတောဘိက္ခွေယထာဘူတံပဇာနာတိ ခြေသားတို့တဲ့တမာရီရှိမှအရှိအရှိတိုင်းအမှန်အမှန်တိုင်းယုတ်ဓမ္မနန္ဓမ္မကိုမြင်နိုင်တာတမာရီလေးမှုိမှုိမှုိမှုိပြီးတော့ဆူဆိုင်ပြီးတော့တင်ကြည့်ပါမျောမသွားပါသေးနဲ့ယောဂီတင်များဝေဒနာသိပ်ပြင်းထန်လို့ရင်ခဏပြင်းပြင်းပြီးမှငရိတ်ကိုစိုက်ကြည့်ပါ ဝေဒနာပြင်းထန်လို့အာကြည်ရင်အခုချိန်မှာဝေဒနာနဲ့အဲ့ဒီဘက်နဲ့တိုင်တန်းပြီးတော့ညှိလို့မရသေးပါဘူး။နောက်မှရှုွက်အားတန်းလာပြီဆိုတဲ့အချိန်ကျမှအဲ့ဝေဒနာကိုတစ်ခါပြန်ပြီးနိုင်အောင်ပြန်လုပ်အဲ့လိုလုပ်လို့ရအခုချိန်ရှုွက်ကို ပေါ်အောင် လုပ်တဲ့အခါမှာယောဂီအသင်များဝေဒနာအခွာနိုင်တော့အကွာကိုဣရိယာပုလေးကိုနည်းနည်းပြန်ပြင်ပြီးတော့အဲ့ဒီငယ်ထိတ်ကိုစိတ်ကိုရအောင်တာပြန်ထားပြန်ထားပြီးတကူလုံး ဓာတ်လေးပါးတွေတဖွာဖွာပေါ်ပြီဆိုတဲ့အချိန်ကျမှအဲ့ဓာတ်လေးပါးတွေမှာစိတ်ဆိုင်ထားပြီးတော့ရှုလိုက်လို့ရှိရင်ဝေနာပြန်ပြီးခွာတတ်သွားတာအဲ့ပေါ်မှာအပေါ်မှာငရိတ်မှာကြည့်တကိုယ်လုံးကြည့်နေအောက်ကဝေဒနာစိတ်ကမညွတ်တော့ဘူးအခုချိန်မှာအစာပိုင်းယောဂီများကြတော့ဝေဒနာနဲ့နှပန်းလုံးနေအပေါ်မှာရှုွက်ကိုပြောင်းနေမှာဆိုလို့သိပြီးဘလို့မှမခံနိုင်တကယ်တမ်းကတော့အဲ့ဒီအောက်ကဓာတ်လေးပါးပါ သူ့ရဲ့ပထဝီဓာတ်ဒေသောဓာတ်ပါအကုန်ရှုရမှာဒါပေမဲ့အစာပိုင်းမှာယောဂီတင်များနှုနေသေးရင်မရှုနိုင်သေးဘူးမရှုနိုင်သေးရင်အခုအပေါ်ငယ်သိပေါ်အောင်မဲ့အရင်ခဏလိုက်ကြည့်ပြီးမှအဲ့ဒီကဓာတ်ကြမ်းတွေပါ တခါတည်းနိုင်အောင်တဆင့်ပြန်ပြီးတော့ရှုမယ်ဒီကပေါ်ကငယ်သိကနေပြီးတော့အဲ့ဒါလေးကိုအရင်ပေါ်စေခြင်းလို့အဲ့ဒါလေးပေါ်ပြီးမှ သူ့ကိုပြန်ခွာရင် ရှုခွက်ရှိနေတဲ့အခါကျတော့အပေါ်မှာထားလိုက်ပြီးတော့ရှုလို့ရတယ်အောက်ကဝေဒနာပြင်းထန်ပြင်းထန်ဝေဒနာမတိုက်နိုင်တဲ့အခါကျတော့ဝေဒနာမခွာနိုင်ရင်အပေါ်ကရှုခွက်ကဘလို့မှရှုလို့မရဖြစ်မှာဆိုလို့တိခံပြီးရှုနိုင်နေတဲ့ယောဂီများအတွက်ဘာမလို့ကိုယ့်ကိုအေးအေးဆေးလေးဒါလေးတိခံပြီးတာအငယ်တွေလေးတသားလေးကြည်နေကြည်နေရင်ကြည်နေရင်ကြည်နေရင်နဲ့သူ့သဘောသူသူ့အနဲ့သူ ဒါလေးပါးရဲ့သဘာဝအကုန်လုံးပေါ်လာလိမ့်မယ်မြင်အောင်ကြည့်တရားဆိုတာဒီလိုပဲခန္ဓာထဲမှာရှားရတယ်တွေ့အောင်ရှားရတတိတမာတိဉာဏ်ပညာဒီသုံးချက်နဲ့တတိလည်းပါရမယ်တမာတိလည်းပါရမယ်ပညာလည်းပါရမယ်အဲ့ဒီသုံးချက်နဲ့ရအောင်ဦးဇင်းတို့ရှားမှာတရားရှားခန္ဓာတွေ့ ခန္ဓာထဲမှာတွေ့အောင်ကိုရှာရမှာမတွေ့မချင်းတတိထားပါတတိထားပြီးတော့ကြည့် တတိထားကြည့်ပါတတိထားကြည့်ရောလည်းမသွားသေးနဲ့ပရမတရားဓာတရားပရမတရားဓာတရားဆိုတဲ့ဒီတရားတွေကလွယ်လွယ်လေးနဲ့တော့မမြင်ဘူးကြိုးစားကြိုးစားပြီးကြည့်ပါတမာဒီလေးမွေးမွေးမွေးမွေးပြီးတော့စိတ်ကအယံကိုပြန့်လွင်လို့ခေါင်းမှာလို့မှကြည့်လို့မရနှာသီးဝါလေးမှာဝင်တိုင်းသည်ထွက်တိုင်းသည်တတိကိုပြန်ကပ် တတိပြန်ကပ်ပြီးတော့အားကောင်းတဲ့အချိန်မှာတစ်ခါပြန်ကြည့်ဒါတော့ယာဟုလာကိုမြတ်စွာဘုရားအချစ်သားတဲ့အဲ့ဒီပထဝီဓာတ်ရဲ့အနေစာဝမြင်အောင်ကြည့်ချစ်သားရဲ့ဘုရားဟောတော်မူတဲ့အတိုင်းပဲပထဝီဓာတ်တောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေအဲ့ဒါတွေကိုမြင်လာရင်အဲ့ဒီအနေစာကိုတွေ့အောင်ရှာလို့ရတယ်တဘာဝရဲ့ ဒါသဘောရဲ့သဘောလေးကိုညံထဲမှာမမြင်သေးဘူးဆိုရင်အနေဆမတွေ့သေးဘူးအဲ့ဒီသဘာဝလက္ခဏာကိုအရင်ဆုံးမြင်အောင်လို့စူးစိုက်ပြီးတော့တင်ပြီးတော့ကြည့်တရားတွေအထုတ်နေပြီးတော့ဒီလက္ခဏာလေးကိုကိုမမြင်သေးရင်ကိုယ်တမာရီကမတက်သေးလို့တော့မို့ကြိုးစားပြီးတော့ရှုပါတိုက်ရသဘောလက္ခဏာတွေ သူသဘောသူဆောင်တာတွေကိုကိုယ်ပိုင်ဉာဏ်ကိုယ်ပိုင် အတိကိုယ်ခန္ဓာကိုယ်မှာဒီဓာတ်သဘောတွေဟာဘလို့ဖောက်ပြန်နေတယ်ဘလို့ပြောင်းလဲနေတယ်ဆိုတာကိုယ့်ရဲ့ကိုယ်ပိုင်အတိကြီးနဲ့သိနိုင်အောင်ထိကြိုးစားပြီးရှုပေးပါစူစားပြီးတော့မရမချင်းသေးသေးချာချာကြည်တီကြည်တီပြီးဇွဲမလျှော့နဲ့တစ်ချိန်တစ်ခါတွေ့လိုက်ရင်တသက်လုံးအတွက်တရားရှုွက်ကြီးရသွားမှာကိုတရားထိုင်တိုင်းထိုင်တိုင်း ခန္ဓာကိုယ်ညံလေးနဲ့စိုက်ကြည့်လိုက်တာနဲ့ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာရွာရွာမောမောမောမောမောမောပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ချိန်ချိန်ချိန်ချိန်ချိန်နဲ့တရိပ်ရိပ်တရွာရွာတတုတ်တုတ်တမောမောနဲ့ဘယ်နည်းနဲ့အာထုအာထုဘယ်မှုနဲ့အာထုအာထုတမာတိရှိရင်ခန္ဓာကြီးရဲ့ကြည့်လိုက်ရင်ဒီတိုင်းပဲမြင်ကိုမြင်ရမယ်အဲ့ဒါသဘာဝပဲဘယ်နည်းနဲ့ကျင့်ကျင့်တမာတိအားကောင်းလို့ရှိရင်ခန္ဓာကိုအဲ့လိုကိုတွေ့ရမှာ ကထာကထာသေးချာကြည့်ခေါင်းငရိနေရာတွေကြည်ရင်နဲ့ဘေးကပေါ်ရင်လည်းပေါ်လာမယ်တင်းလာတာတွေကြက်လာတာတွေခေါင်းတစ်ကောင်လုံးပူလာတာတွေထုံလာတာတွေမျိုးမျိုးလည်းဖြစ်ချင်းဖြစ်လာတဲ့နေရာနေပြီးတော့အကုန်ဘေးကိုအကုန်လုံးတစ်ကောင်လုံးဘလို့နေလဲဆိုတာမြင်အောင်ကြည့်ခေါင်းတွေအကုန်မြင်လို့အောက်တွေထိ ဆင်းကြည့်လို့ရတဲ့ပုဂ္ဂိုလ်ကအဲ့ရှေ့ရင်ညွန့်နေပြီးတော့လဲရှေ့ကိုလဲဆင်းကြည့်နောက်ကျောကနေလဲကြည့်လက်မောင်းနေဘက်တွေကိုလဲကြည့်တမာရီအားကောင်းရင်ကြည်တိုင်းကြည်တိုင်းကိုသူကတခါတည်းအကုန်လုံးဖောဖောဖောဖောဖောဖောဖောဖောနဲ့မြင်ပြီးလိုက်လာတာအဲ့ဒါတကြီးလေးပါးရဲ့သဘောသဘာဝလက္ခဏာစပြီးတွေ့ရမှာပဲအဲ့ဒီလက္ခဏာကိုမြင်အောင်ကြည့် စူးစူးဆိုက်ဆိုက်သေးသေးချာချာကြည့်ပေးပါစတိလေးထားထားထားထားပြီးတော့ကြည့်ပေးတင်းနာလေးတွေပေါ်လာရင်လည်းပေါ်လာမယ်ကြလာတာလည်းဖြစ်ချင်းဖြစ်လာငယ်တဲ့နေရာတွေခေါင်းနေရာတွေကိုစူးစိုက်ကြည့်နေစစချင်းမှာငယ်တဲ့နေရာလေးတင်းတင်းတင်းတင်းတင်းတင်းလာတဲ့ပထဝီဓာတ်ရဲ့သဘောလေးပေါ်သလားချိန်ချိန်ချိန်ချိန်လေးတွေ တေဇောဓာတ်တွေပေါ်နေသလားရွရွရွရွရွရွရွရွနဲ့ကိုယ်ကောင်လေးတွေတက်နေသလိုလှုပ်ရှားနေသလိုဝါယောဓာတ်ရဲ့ဖောက်ပြန်တဲ့သဘောအဲ့ဒီသုံးမျိုးတစ်မျိုးမျိုးတဲ့အပေါ်ကိုပေါ်လာလိမ့်မယ်စိုက်ဆူးစိုက်ပြီးတာကြည့်ခေါင်းတစ်ကောင်လုံးကိုပတ်ချလှဲ့လှဲ့လှဲ့လှဲ့ပြီးတော့လဲကြည့်အဲငယ်ရင်းနေရာကြည့်လို့မရဘူးအဲ့နေရာတနေရာတဲ့ဆူးစိုက်ကြည့်ထားရင်တော့ပိုးပြီးတော့မြင်လွယ်တယ်အဲ့နေရာလေးကနေပူ ကြက်ပြီးတော့လာတဲ့နေရာနေမှာအဲ့ဒီကနေမှာဒါလေးပါးကို တခါတည်းဖြန့်ဖြန့်ဖြန့်ဖြန့်လိုက်ရင်ခဏလေးပဲတွေ့မှာမာဖူတယုတ်ဓာတ်ကြီးလေးပါဒီယုတ်တရားကနေစပြီးတော့ဖမ်းပြီးတော့ကြည်ရင်မြင်လွယ်တယ်တဲ့အထာကထာကအဲ့လိုဖွင့်ပြထားတယ်ဒါဆရာတော်ဘုရားကြီးတွေမြောင်များဆိုတာသူတို့ရဲ့အမြင်သူတို့ရဲ့အတွေးသူတို့ကျင့်ထားလို့ဒီလိုဒီလိုမြင်နိုင်သိနိုင်တာ ဟိုကလည်းလိုက်ပြီးတော့အဲ့လိုလေးလှုပ်ကြည့်ရင်ခဏလေးပဲတွေ့လွယ်တယ်ဝေဒနာတို့စိတ်တို့ကြတော့နောက်ဆုံးတော့စိတ်ကိုဖမ်းရမှာဒါပေမဲ့ရုပ်ကိုတောင်မမြင်သေးတော့စိတ်ကဖမ်းရတာအရန်ခက်ခဲတော့ဒါမို့တမာတိမရှိသေးတဲ့ပုံကောများရုပ်ကိုအရင်စဖမ်းပြီးတော့လိုက်ကြည့်ရုပ်ကမ္မထမ်းနေ ကာယ ानु ပဒနာပိုင်းတွေကနေမှအတုပါတို့ယောစုတို့တက္ကမထန်တို့သုံးသနှစ်ကုထာသတို့ဒီဟာတွေကနေမှနေမနာညမနာဆက်တက်ဒါဆိုလဲဓာတ်တလုံးကိုပေါ်သီးတိုင်အောင်အတုပါရှုရင်လည်းအတုပါပေါ်သီးတိုင်အောင်သုံးသနှစ်ကုထာသရှုလဲသုံးသနှစ်ကုထာသပေါ်သီးတိုင်အောင်အဲ့ဒီထဲမှာတော့အခုဒီဓာတ်ကမထန်ကပို့ပြီးတော့အခု အများကိုပေးကြည့်တဲ့အခါကျတော့မြင်လွယ်တယ်အတုပလည်းတချို့လေတော်တော်နဲ့မတွေ့ကြိုးစားကြည့်ကြိုးစားကြည့်ရတယ်စိတ်ကိုစိုက်ထားစူးစိုက်စူးစိုက်ပြီးတော့တင်းပြီးသေးသေးချေချေတင်းနေတာလေးပေါ်နေသလားကြက်နေတာလေးလားသူသဘောလေးပေါ်ပေါ်ပေါ်ပေါ်ကိုပြလာလိမ့်အဲ့ဒီဓာတ်သဘောကိုစူးစိုက်ပြီးတော့သေချာကြည့်ဒါလေးပါရဲ့အစုဝေးသဘောတရားတွေ သူများတွေလည်းမြင်ကိုယ်လည်းမြင်ရမှာပေါ့ကိုယ်ခန္ဓာလည်းဒီဓာလေးပါးနဲ့ဖွဲ့စည်းထားတာပဲအခြားလူလည်းဓာလေးပါးနဲ့ဖွဲ့စည်းထားတာပဲတမာတိနဲနေသေးလို့မမြင်တာတမာတိမရှိသေးလို့မမြင်တာအဲ့တော့ကိုယ်တမာတိကိုရအောင်မွေးကိုယ်တမာတိကိုထူထောင်စိတ်ကိုတည်ငြိမ်ပြီးတော့နေပြီးတော့တည်တည်ငြိမ်ငြိမ်အေးချမ်းချမ်းလေးနဲ့ကြည့်ရင် ယထာဘူတံပဇာနာတိအရှိအရှိတိုင်းအမှန်မှန်တိုင်းကိုမြင်ကိုမြင်လိမ့်မယ်လို့မြတ်စွာဘုရားဟောထားတာဆုဆိုင်ပါတေသေးချာချာစိတ်ကိုဖေးမလွင့်ပါစေနဲ့တေသေးချာချာဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့ကြည်ပါနာဗရိနေရာလေးကနေပြီးတော့ကြည်ပေါ်လာတဲ့ပုံကများဘေးကိုဖြန့်ကြည့်မပေါ်သေးရင်အဲ့နာလေးပဲဆုဆိုင်ပြီးတော့ဘလို့လက္ခဏာလေးရှိတယ်ဆိုမြင်အောင်ကြည့်ပေးပါ တိထားတတိထားပြီးစောင့်ကြည့်ပါဓာလေးပါးတွေပေါ်ကြည့်ညောင်းကြည့်စိတ်ကိုတင်းတင်းတင်းတင်းပြီးတော့ငယ်တဲ့နေရာနေပြီးတော့ကြည့်စပြီးတော့တွေ့ထားတဲ့ယောဂီများ ဖြန့်ဖြန့်ဖြန့်ဖြန့်ပြီးခေါင်းတစ်ကောင်းလုံးမြင်အောင်ကြည့်ပါခေါင်းနေခန္ဓာကိုယ်အောက်ပိုင်းထိဆင်းကြည့်နိုင်တဲ့ပုဂ္ဂိုလ်ကလည်းဒီကိုယ်လုံးထိဆင်းကြည့်မရသေးဘူးဆိုရင်ခေါင်းမှာပဲပေါ်အောင်ကြည့်ဓာတ်ကြီးလေးပါးတွေသူ့အနေနဲ့သူ တင်းလာတာတွေကြက်လာတာတွေပူလာတာတွေထုံလာတာတွေကြိုက်လာတာတွေအဲ့ဒါအကုန်လုံးဓာတ်သဘောတွေကြီးပဲအဲ့ဒီသဘာဝဓာတ်ရဲ့သဘာဝ လက္ခဏာတွေမြင်အောင်ကြည့်ဒီခန္ဓာကိုယ်ကြီးထဲမှာဓာတ်တုံးဓာတ်ခဲဒါပဲရှိတဲ့ဓာတ်သဘာဝကြီးဆိုတာကိုသိရင်ငါသူတော်ကယောက်ျားမိန်းမနောက်ပိုင်းပြုတ်သွားအောင်လို့ဘုရားရှင်ကိုယ်တော်မြတ်ကြီးကနွားတတ်ထားတဲ့ဥပမာပေးပြီးတော့ အယိုးတခြားအရေးတခြားအသားတခြားဆေးတခြားရောင်းတော့နွားဆိုတဲ့သင်္ကေတပျောက်သွားသလိုအခုလဲပထဝီဓာတ်ဒေဇောဓာတ်အာဘောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်သဘောတွေစင်ញံသုံးသက်ကြည့်နေခြင်းလို့ဓာတ်ကိုမြင်အောင်ကြည့်တတ်တော်ဘုရားသာသနာတော်တွင်မှာရောက်လာပြီးတော့ရုပ်တဘာဝလေးတွေမှမမြင်သွားဘူးဆိုမြတ်စွာဘုရားလူဖြစ်ကြိုးမနှက်ဘူးရုပ်ရဲ့တဘာဝတွေ ဘလို့ဖောက်ပြန်ပြောင်းလဲနေတယ်မဟာဗုဒ္ဓယုတ်ဆိုတာပထဝီတေသောအာဘောဝါယောဆိုတဲ့ဒီဓာတ်ကြီးလေးပါအခြေခံပြီးမှအလုံးယုတ်28မျိုးဖြစ်ရတာဒီယုတ်ဟာအခြေခံမိမ့်မယ်ဒီဓာတ်လေးပါအစုဝေးကြီးတွေပေါ်မှရှေ့ဆက်ပြီးတော့ဉာဏ်ဓာတ်တွေကကြည့်လို့ရမှာစူဆိုင်ကြည့်ပါခေါင်းနေငယ်ဒိတ်တွေအဲ့ဒီဘက်ဒီငယ်ဒိတ်နေရာလေးစူဆိုင်ကြည့်ရင်လည်းစတွေ့တဲ့လူများဘေးကိုဖြန့်ဖြန့်ဖြန့်ဖြန့်ကြည့် ကြီးရင်ကြီးရင်နဲ့ငယ်ထိတ်တော့မတွေ့ဘဲနဲ့နှစ်ဖူးတွေဘေးနေရာတွေကတင်းလာတာတွေကြက်လာတယ်ဖြစ်ရင်အဲ့ဒီအရာတွေကနေတကောင်းလုံးကိုဖြန့်ဖြန့်ကြည့်ဖြန့်ဖြန့်ပြီးကြီးရင်ကြီးရင်ကြီးရင်နဲ့အဲ့မဲ့တိုက်ရဲ့သဘာဝတွေတကောင်းလုံးရွရွရွရွရွမောမောမောမောမောမောမောရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်တင်းလိုက်ကြက်လိုက်ယော့သွားလိုက် အမျိုးမျိုးပြောင်းနေတာတွေကိုအကုန်လုံးကိုယ်ပိုင်ဉာဏ်နဲ့ကိုယ်ပိုင်အသိနဲ့ကိုဒိဋ္ဌဓမ္မသိရလိမ့်မယ်အဲ့ဒါကမျက်စိနဲ့မြင်ရတာမဟုတ်ပါဘူး ဉာဏ်နဲ့သိလို့ရတဲ့သဘာဝတရားတွေပါအဲ့ဒီသဘာဝတရားစိုက်သွားအောင်ထိမြင်သွားအောင်ထိတတိထားပြီးကြည်ပါတမာတိလေးမွေးမွေးမွေးမွေးပြီးကြည်အားလည်းမလျှော့နဲ့ငါတော့မြင်ပါဘူးမမြင်သေးဘူးဆိုရင်ဒါတမာတိမရှိသေးလို့ဒီတိုင်းတာမှဆိုရင်ဦးဇင်းတို့နှစ်ရက်သုံးရက်လောက်တမာတိကိုမွေးပြီးမှကြည်ခိုင်းရတယ်အဲ့ဒါလဲကြည်လဲကြည်ပြီးတွေ့လဲတွေ့တော့ဝမ်းသာလိုက်တာ တရားရှုရတာမပြင်းတော့ဘူးချိန်တိုင်းငုတ်တုတ်ထိုင်ပြီးတော့ဒီရုပ်တဘာဝတွေကိုထိုင်ရှုနေုံပဲဒီလမ်းကြောင်းလေးကိုတက်သွားရအောင်ကြိုးစားကြည့်မမြင်သေးရင်စိတ်အားမလျှော့နဲ့ကိုနှစ်ပေါင်းများစွာတရားတွေလှုပ်လာတာပဲခဏအတွေ့မှာ အဲအလုံးယောဂီတို့ဖြည်းဖြည်းချင်းလေးလှပြားလေးတွေခြေပြားလေးတွေလေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပါ စိတ်လေးငြိမ်အောင်ထားပြီးမှဖြုတ်အလုံးစင်တို့နှစ်နာရီဒိဋ္ဌံရသွားပါပြီ။